ဒါနိသသန္တရာခီလံမပင်မမဲရှင်လန်းကြည်တာလျှောက်ဖို့ရာနှင့်သန္တရာလွတ်လန်းဤမျောမှန်း၍လူရန်သမှုဒါနပြုအပ်ခြင်းသည်လည်း ဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာជីវာချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်း တခေါက် ဆိုသင်္ကန်းလှူဒါနာမဟုတ်လားဘယ်ချိန်လှူတော့ဘွားကျွတ်မှလှူသည်ဟုတ်ကဲ့လားမိမိဆောက်ထားတဲ့အကြောင်းကိုပင့်ပြီးတော့သတင်းသုံးစေတဲ့မြတ်စွာဘုရားနဲ့တကွသံဃာတော်များအာဝါကျွတ်တဲ့အခါမှာဝါစုသင်္ကန်းလှူတယ်ဒီတော့အရှင်အာနန္ဒာရဲ့လို့ဖြစ်လာတော့ပထမတော့ မြတ်စွာဘုရား အလုတ်အကျွေးရာဓုမရသေးဘူးဟိုတုန်းကတောင်းတာခဲ့တော့မြတ်စွာဘုရားကဝါရော20ဝါရော20ရဲ့မပြည့်မီဝါရော20မပြည့်မီအတွင်းမှာအမြဲတမ်းအလုတ်ကျွေးမထားဘူးသင်ရသင်ရယဟန်တော်များကမြတ်စွာဘုရားကိုလှုပ်ကြွေးပြုစုကြတယ် အဲ့ဒါလိုလှုပ်ကြေးပြုစုကြတော့တချို့လည်းပဲဝတ္တရားသိအလိုက်သိတဲ့အလုတ်အကျွေးယဟန်တော်ရှိတယ်လို့ဝတ္တရားမသိအလိုက်မသိတဲ့အလုတ်ကျွေးယဟန်တော်တွေကလည်းပဲရှိတယ်ဒါဝတ္တရားသိအလိုက်သိတဲ့အလုတ်ကျွေးယဟန်တော်တွေရှိတဲ့အခါကျတော့မြတ်စွာဘုရားမှာအလုံးအစဉ်ပြေတယ်ချမ်းချမ်းသာသာတရင်သုံးရတယ်ဝတ္တရားမသိအလိုက်မသိတဲ့ယဟန်တော်တွေအလုတ်ကျွေးပြုတဲ့အခါကျတော့အစဉ်မပြေဖြစ်တဲ့အခါဖြစ်ရတယ် ချမ်းချမ်းသာသာဖြစ်တဲ့ရဲ့သားနဲ့မချမ်းမသာဖြစ်တဲ့ဖြစ်ရတဲ့အခါလည်းဖြစ်ရဝါရော20ကိုပထမဘောဓိလို့ခေါ်တယ်ပထမဘောဓိလို့ခေါ်တယ်ဝါရော20ကကျော်လို့21ကနေပြီးတော့40အထိကိုတော့ဒုတိယဘောဓိလို့ခေါ်တယ်ဒါစာစာသုံးပေသုံးခေါ်ပေါ်ပေါ့လေ41ကဟိုဘက်45အထိတော့တတိယဘောဓိခေါ်မှာပေါ့ ဒီတော့ဝါရော20ပြည့်တဲ့အခါကျတော့မြတ်စွာဘုရားအစင်မပြေတာမချမ်းသာတာတွေတွေ့တော့သုံးလောကသန္တာတပ်ပညုရှင်တော်မြတ်ဘုရားဆိုတာအများရဲ့အမြင်မှာအမြဲတမ်းအစင်ပြေနေမှာကောင်းတာအဲ့ဒါလိုအမြဲတမ်းအစင်ပြေနေမှာပဲလူတိုင်းလူတိုင်းတ attva တိုင်းတ attva တိုင်းကလေးစားတော့ယူသေးတော့နာယူတော့ မြတ်စွာဘုရားတရားဟောလိုက်တယ်ဆိုလို့ရှိရင်သူတို့မှတရားအသည့်တွေဝင်ဝင်သွားပြီးတော့ကျွတ်တန်းရသွားဒါကြောင့်မို့တတ္တဝါများအကျိုးအတွက်အများရဲ့ထိတ်ထက်ကထားရတဲ့ရှင်တော်မြတ်ဘုရားဆိုတာအမြဲတစေအစဉ်ပြေးနေဖို့လိုတယ်ဘုရားရှင်အနေနဲ့ကတော့အစဉ်မပြေတာလည်းအစဉ်ပြေအောင်နှလုံးသွင်းတတ်တာပဲမချမ်းသာတာလည်းချမ်းသာအောင်နှလုံးသွင်းတတ်တာပဲတာဓိဂုံနဲ့ပြည်စုံတယ်တာဓိဂုံဆိုတာ အကောင်အဆိုးမခွဲကြဘဲနဲ့အဆိုးကိုလည်းအကောင်လို့နှလုံးသွင်းလို့ရတယ်ဆင်းရဲကိုလည်းချမ်းသာလို့နှလုံးသွင်းလို့ရတယ်အဲ့ဒါလို့ရတဲ့ဂုံကိုတာရိဂုံလို့ခေါ်တယ်အဲ့ဒီတာရိဂုံရှိနေတော့ရှင်တော်မြတ်ဘုရားအနေနဲ့တော့အစင်မပြေတာလည်းအစင်ပြေအောင်နှလုံးသွင်းဆင်ခြင်လို့ရတယ်မချမ်းသာတာလည်းချမ်းသာအောင်နှလုံးသွင်းဆင်ခြင်လို့ရတယ်သို့တော့အများအမြင်မှာကြတော့တခါတရံကြမတော်ဘူး လူနာပြမတတ္တဝါတို့ဥထိုက်ထားရတဲ့ရှင်တော်မြတ်ဘုရားဟာအစင်မပြေတာရှင်တော်မြတ်ဘုရားအစင်မပြေတာကိုအများမြင်ရတယ်ဆိုလို့ရှိမတော်ဘူးဒါကြောင့်အဲ့ဒါလိုမတော်တာမဖြစ်ရအောင်လို့မြတ်စွာဘုရားကဝါ90ကြတော့အမြဲတမ်းအလုတ်အကျွေးလိုတယ်ဆိုပြီးတော့အလုတ်အကျွေးမြတ်စွာဘုရားကအမြဲအလုတ်ကျွေးလှုပ်ကျွေးဖို့မိန့်ကြတော့ သံဃာတော်တွေကအရှင်သာရိပုတ္တရာကစပြီးတပြည့်တော်အမြဲလှုပ်ကြွေးပြုစုလှုပ်ကြွေးပြုစုပါမယ်ဖေဟာလျှောက်တယ်မြတ်စွာဘုရားကလက်မခံဘူးအရှင်မောကလန်ကလည်းလျှောက်တယ်လက်မခံဘူးတခြားတခြားတာဝကကြီးတွေလည်းလျှောက်တယ်လက်မခံဘူးဒီတော့အရှင်အာနန္ဒာအကြောင်းသိတဲ့ယဟန်တော်တွေကအရှင်အာနန္ဒာကိုအသာတိုးတို့တိုက်တွန်းကြတယ်အရှင်အာနန္ဒာ အမြဲအလုတ်ကြွေးပြုစုဆိုအရှင်ဘုရားပဲတော်တာပဲအရှင်ဘုရားတဲ့တင့်တဲ့ပုံကိုမရှိဘူးဒါကြောင့်မလို့အရှင်ဘုရားမြတ်စွာဘုရားလျှောက်ပါတပည့်တော်အမြဲအလုတ်ကြွေးပြုစုပြရစီဘုရားလျှောက်ပါတန်ဃာတော်တွေကဝိုင်းတိုက်တွန်းကြတယ်အရှင်အနန္ဒဘယ်နဲ့ပြောလဲလို့ဆိုတော့ရှင်ဘုရားတို့တဲ့မြတ်စွာဘုရားဟာသိတော်မူမြင်တော်မူပါတယ်တဲ့ဒါကြောင့်မလို့ကိုတော်တိုင်သိတော်မူပြီးတော့သင်လျော်တဲ့ပုဂ္ဂိုလ်ကိုတော်တိုင်ရွေးချယ်ပါလိမ့်မယ်တဲ့ တပည့်တော်လျှောက်เสียမလိုပါဘူးအဲ့လိုပြောတယ်ဒီတော့အဲ့ဒီအရှင်အနန္ဒတို့နန္ဒတို့ဘက်ကတိုးတိုးတိုးတိုးနဲ့ပြောနေတာမြတ်စွာဘုရားကြားတော့မြတ်စွာဘုရားမိန့်ကြတယ်ယဟန်တို့တဲ့အာနန္ဒာဟာသင်တို့တိုက်တွန်းနေเสียမလိုပါဘူးတဲ့သူ့ဘာသာသူသိပြီးတော့တို့များအလုံးအကျွေးပြုပါလိမ့်မယ်တဲ့ဟောအလုံးအကျွေးရွေးကောက်တဲ့စကားမကောင်းလား အေးအာနန္ဒတို့များလှုပ်ကြွေးတင်တဲ့အသင်းဆုံးပဲလို့ဒီလိုမိန်ကြလားမမိန်ကြဘူးတော့ဖရာရဲ့စကားတော်တွေထဲမှာ အတုယူစရာစကားတွေအများကြီးရှိတယ်တန်တို့တဲ့သင်တို့အာနန္ဒကိုတိုက်တွန်းစရာမလိုပါဘူးတဲ့အာနန္ဒသူ့ဟာသူသိပြီးတော့တို့များကိုလှုပ်ကြွေးပြုစုပါလိမ့်မယ်တဲ့ဒီတော့မှအရှင်အာနန္ဒကမှန်မှန်မြတ်စွာဘုရားတပိတော့ရှင်တော်မြတ်ဘုရားအင်မတန်မှ လောက်ကျွေးပြုစုလိုတဲ့ဆန္ဒရှိပါတယ်ဗျာသို့တော်လည်းပဲတပည့်တော်ကိုပယ်စု၄ပါးနဲ့ပန်စု၄ပါးပေးသနာတော်မူပါဗျာအဲ့ဒါလို့ပေးသနာတော်မူရင်ဖြင့်တပည့်တော်အမြဲတမ်းအလောက်ကျွေးဖြင့်လောက်ကျွေးပြုစုပါမယ်ဗျာဈေးကင်လိုက်တာနော်ဘယ်နဲ့ဘာတွေညာတွေတောင်းနေရပြီအဲဒါလောက်ကြည့်ကောင်းတဲ့အခွင့်အရေးများဘာများတောင်းနေစရာလိုသေး အသာလေးဝင်ပြီးလှုပ်ကြပြုစုလဲချူကုသိုလ်လဲရဘုရားလဲအနန္တကကြီးညိုရဘုရားတရားတော်တွေရဲ့အမြဲနာရအစင်ပြေတာကိုပဲဒီအရှင်အနန္ဒာကသူကဈေးကြိုက်တယ်ပယ်စု၄ပါးချီးမြှင့်ပေးသနာတော်မူပါဘုရားတဲ့ပန်စု၄ပါးချီးမြှင့်ပေးသနာတော်မူပါဘုရားပယ်စု၄တန်ပန်စု၄ပါးရပါမှပဲတပည့်တော်ရှင်တော်မြတ်ဘုရားအပြုစုလုပ်ကြည့်ပါရစေဘုရား ပယ်စု၄ပါးကဘာလဲလို့ဆိုတော့မွန်မြတ်တဲ့သင်္ကန်းမွန်မြတ်တဲ့ဆွမ်းများတတိတော်အာမစွန့်ကြဲမလူတန်းတော်မူပါနဲ့ဖေရာတဲ့ဆွမ်းကောင်းဆွမ်းမွန်နေသင်္ကန်းကောင်းသင်္ကန်းမွန်နေတတိတော်တို့ကိုမစွန့်ကြဲပါနဲ့ဖေရာတဲ့မြတ်စွာဘုရားနဲ့တကြောင်တည်းလဲနေခွင့်ပြုတော်မမူပါနဲ့ဖေရာတဲ့တောင်းလိုက်တဲ့အခွင့်အရေးတွေနော် မြတ်စွာဘုရားဟိုဒီဒီကပင့်လျှောက်လို့မလို့ကြွသွားတဲ့အခါမှာလဲတတိအာခေါ်တော်မမူပါနဲ့ဘုရားတဲ့လေးချက်ဟမ်ဟုတ်ကလားမွန်မြတ်တဲ့ဆွမ်းဆွမ်းကိုလည်းမစွန့်ကြဲပါနဲ့ဖေဟာမွန်မြတ်တဲ့သင်္ကန်းကိုလည်းမစွန့်ကြဲပါနဲ့ဖေဟာတကြောင်ဒီလည်းနေခွင့်မပြုပါနဲ့ဖေဟာ ပင်ဖေရကြွတဲ့အခါလဲတတိရောကိုခေါ်မသွားပါနဲ့ဖေရဆိုတော့လေးချက်လားဟမ်မှန်တယ်လားဟောဘုန်းကြီးမှန်သွားပြီဟုတ်ကဲ့လားဘယ်သူတွေမှားတော့အေးအေးတပည့်တော်တို့တွေမှန်တခြားလူတွေမမှားစေနဲ့ဒီတော့အဲ့ဒီစု၄ပါးရရင်တပည့်တော်ပြုစုလိုပါတယ်ဖေရဆိုတော့အာနန္ဒာဒီစု၄ပါးသင်ယူစေ ဘာကြောင့်လဲဆိုတော့သူတစ်ပါးဆွဆွဲမှာကိုကြိုတင်ကာကွယ်တဲ့အနေနဲ့ဒီစီဒီစီလေးပါးကိုတောင်းတာမသိသူနားမလဲသူများအထင်မှားအမြင်မှားဖြစ်ပြီးအကုသိုလ်ပွားမဆိုလို့ဒါကြောင့်မို့ကြိုတင်ကာကွယ်တဲ့အနေနဲ့တောင်းတာမွန်မြတ်သင်္ကန်းမွန်မြတ်စွမ်းလှူဒန်းတော်မမူတကြောင်ဒီလဲမနေပဲပင်လဲမခေါ်မူ ပယ်စုလေးတန်ညီခွင့်ပါအမှန်ရပါမူသုံးလူမျက်ရှုလောက်ကျွေးပြုညီနုစိတ်စဉ်ဖြူလူနာမြမတတ္တဝါသုံးဦးတို့ရဲ့မျက်ရှုဖြစ်တော်မူသောဖူးမြော်လို့ဝတော်မမူသောမြတ်စွာဘုရားအဲ့ဒါလို့ဆိုလို့ရှိရင်တပည့်တော် အင်မတန်စင်ဖြူတဲ့စိတ်ထားနဲ့ရှင်တော်မြတ်ဘုရားအားလှုပ်ကြွေးပြုစုတော်လှုပ်ကြွေးပြုစုရမယ်ဘုရားသူဟာမတောင်းတိုက်ဘူးလားတောင်းတိုက်တယ်နော်အမနာအမျော်မြင်ကြီးမားတာပဲဆိုမွန်မြတ်သင်္ကန်းမွန်မြတ်ဆွမ်းလူရန်တော်မမူမွန်မြတ်သင်္ကန်းမွန်မြတ်ဆွမ်း လူရန်တော်မမူသို့တကြောင်ဒီလဲမနေပဲပင့်လဲမခေါ်မူတကြောင်ဒီလဲမနေပဲပင့်လဲမခေါ်မူ စုလေးတံညီခွင့်ပံအမှန်ရပါမူပေစုလေးတံညီခွင့်ပံအမှန်ရပါမူသုံးလူမျက်ရှု လှုပ်ကြွေးပြုညီနုစိတ်စဉ်ဖြူသုံးလူမျက်ရှုလှုပ်ကြွေးပြုညီနုစိတ်စဉ်ဖြူဆိုရန်ဆိုခတခါ အဲ့ဒါကပယ်စု၄ဓာတ်ပန်စု၄ပါးကဘုရားတပည့်တော်မြတ်စွာဘုရားရဲ့အလိုအကျွေးဆိုတော့တဲ့တရားဓမ္မတွေကလာကြပါလိမ့်မယ်တဲ့အရှင်အနန္ဒဘုရားမြတ်စွာဘုရားကိုဘယ်နေ့ဆွမ်းကပ်လိုပါတယ်မြတ်စွာဘုရားရဲ့တရားဘယ်နေ့နာကြားလိုပါတယ်မြတ်စွာဘုရားရဲ့မြတ်စွာဘုရားကိုဘယ်နေ့တပည့်တော်တို့မျိုးပင့်လိုပါတယ် အစရှိသည်ဖြင့်တပည့်တော်စီလာကြပါလိမ့်မယ်အဲ့ဒါလိုလာတဲ့အခါမှာအဲ့ဒီတရားဓမ္မတွေကုသိုလ်ပွားရအောင်တပည့်ကမြတ်စွာဘုရားကိုလျှောက်ထားရပါလိမ့်မယ်ဘယ်တရားကဖြင့်ဘယ်မျိုးကဘယ်တရားကဖြင့်ဘယ်မျိုးကိုကြွပြီးတော့တရားချင်းမြင့်ပေးဖို့ရလျှောက်ထားပါတယ်ဘုရားဆိုတာအစရှိသည်ဖြင့်အဲ့ဒါလိုလျှောက်ထားတဲ့အခါမှာမပယ်မလှန်တော်မူပါနဲ့ဘုရားတဲ့တပည့်တော် ပင့်ဖိတ်တာကိုရှင်တော်မြတ်ဖရာကြွတော်မူပါဖရာဟုတ်တာဗောသူစီလာကြမှာပဲဖရာစီဘယ်သူတိုက်ရိုက်သွားမလဲမဟုတ်လားအဲအရှင်အနန္ဒစီလာတော့အဲ့ဒါကိုမှမြတ်စွာဘုရားကအနန္ဒရဲ့ဒုမြတ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုပြီးတော့ခွင့်မပြုဘဲနဲ့များဆိုရင်အရှင်အနန္ဒမျက်နှာကောင်းရပါဦးမလားမရဘူးဒကာဒကမတွေကအဲ့ဒါမျက်နှာတွေမဲ့ရွယ်ပြီးသွားကြမှာမလေးဟဲ့ဘယ်နဲ့ဖရာအလုပ်ယူလဲပြောရသူတို့ဘာမှလည်းမတတ်နိုင်ပါလား မဟုတ်ဘူးလားမြတ်စွာဘုရားအလုတ်ကျွေးဆိုတာဟိုဟိုဝန်ကြီးတွေပေတွေနဲ့တူမှာပေါ့မဟုတ်ဘူးလားအဲ့လိုရှိမှာပေါ့ဒါပေမဲ့ဘာမှမတတ်နိုင်ဘူးဆိုတာအရှင်အနန္ဒကအဖြစ်မခံပြစ်မခံနိုင်ဘူးတတ်နိုင်တယ်ဒါဖြစ်စေခြင်းနဲ့ဒါကြောင့်မလို့ဒီစုကိုမြတ်စွာဘုရားလျှောက်ထားတော့မြတ်စွာဘုရားကခွင့်ပြုတော်မူတယ်နောက်တစ်ခုက ရဝေးကဒကာတော်မတွေရှင်တော်မြတ်ဘုရားဖူးဖို့ရာအတွက်လာတဲ့အခါလာတာရှိပါတယ်ဘုရားဒီအခါမှာလည်းပဲတပည့်တော်စီပဲလာပါလိမ့်မယ်ရှင်အနန္ဒာတပည့်တော်တို့အဝေးကြီးကယူဘယ်ဘယ်နည်းယူနာကလာရပါတယ်မြတ်စွာဘုရားဖူးမြော်ခြင်းလို့ဖူးမြော်ပေးရစေမြတ်စွာဘုရားလျှောက်ထားပေးပါအဲ့ဒါလို့ဆိုလို့ရှိရင်တပည့်တော်လာပြီးတော့လျှောက်ထားပါလိမ့်မယ်ရှင်တော်မြတ်ဘုရားဘယ်မြို့ဘယ်ရောကဘယ်တကားတွေဖြစ်ရှင်တော်မြတ်ဘုရားဖူးမြော်ဖို့ရလာကြပါတယ်ရှင်တော်မြတ်ဘုရားခွင့်ပြုတော်မူပါဘုရားလို့ အဲ့ဒါလို့လျှောက်ထားရင်လည်းပဲညင်းပယ်တော်မူပါနဲ့ဒီတရားဓမ္မများရဲ့အဖူးမြော်ခံတော်မူပါဖေရဟုတ်တာပေါ့အဝေးကြီးကလာတဲ့ပုဂ္ဂိုလ်သူကမနဲ့မဖူးရဘူးဆိုညနေလာဖူးလို့ရတာမှမဟုတ်ပဲညနေမဖူးရဘူးဆိုညလာဖူးလို့ရတာမှမဟုတ်ပဲဒီတကမဖူးရဘူးဆိုရင်ပြီးရောပြန်သွားနောက်တော်တော်ကြာတစ်နှစ်နှစ်နှစ်ကြာလို့လည်းလာခြင်းမှလာနိုင်ဒါဒီအခွင့်အရေးလေးတော့ရမှာဖြစ်မှာပေါ့ဒီတော့မြတ်စွာဘုရားကအဲ့ဒါလည်းခွင့်ပြုတော်မူပါတယ် ရဝိတကာဓမ္မလာလို့ရှိရင်ဖူးမြော်ဝေရလာလျှောက်တဲ့အခါခွင့်ပြုမယ်နောက်တခါတရံကြတော့ဒကာဒကမတွေကဖြစ်စေတန်ဃာတွေကဖြစ်စေသူတို့မရှင်းတဲ့တရားအချက်လက်တွေအဲ့ဒါတွေမင်းမြန်းတာတပည့်တော်ကိုရှိပါလိမ့်မယ်ဗျာဓမ္မဘုံမြတ်စွာဘုရားအလျှောက်ထားပေးပါလို့ဒီလိုခိုင်းတာလည်းရှိပါလိမ့်မယ်ဒီခါမှာတပည့်ကတဆင်မြတ်စွာဘုရားအလျှောက်ထားပါလိမ့်မယ်ဒီတရားအချက်ကိုဒီတန်ဃာတော်များကဒီလိုမင်းမြန်းလျှောက်ထားပါတယ်ဘုရားရှင်တော်မြတ်ဘုရားဖြေကြပေးတော်မူပါဘုရား ဒကာဒကမများဘယ်ဒကာကဒီတရားမှာတန်မြရှိလို့မင်းများတော်မူပါတယ်ဖရာရှေဖြေကြပေးတော်မူပါဖရာလျှောက်ထားလို့ရှိရင်ရှင်တော်မြတ်ဖရာညင်းပယ်တော်မူပါနဲ့တဲ့ဖြေကြပေးတော်မူပါဖရာတဲ့ဒါလည်းမှန်တာပေါ့မြတ်စွာဘုရားမဖြေကြဘူးဆိုလို့ရှိရင်အဲ့ဒါအရှင်အနန္ဒာအသုံးမကျရရောက်သွားမယ်ဒါကြောင့်မလို့တတ်နိုင်တယ်ဆိုတာသူကပြရမယ်ဖြစ်လဲဖြစ်တဲ့ဘယ်နှစုရှိသွားသုံးစုနောက်တစ်စုက ဘုရားတပည့်တော်ရဲ့မျက်ွယ်မှာဟောကြားတဲ့တရားမှန်သမျှဘုရားတပည့်တော်အားအချင်းချုပ်ပြန်ပြီးဟောကြားတော်မူပါဗျာတဲ့ဒီတောင်ကတော့တော်တော်မသေးတဲ့တောင်ပဲမဟုတ်လားဘုရားရှင်ကဒေသစာရီကြွားကြွားချီတယ်ဆိုနေရာပေါင်းမြောင်များစွာကြွားနေရာပေါင်းမြောင်များစွာမတရားပေါင်းမြောင်များစွာဟောခဲ့ရအဲ့ဒါတွေဇေတဝန်ပြန်ရောက်တော့အရှင်အနန္ဒာပြန်ပြီးအချင်းချုပ်ဟောရမယ်ဆိုတော်တော်တော့ မလွယ်တဲ့ကိစ္စပဲသို့တော်မြတ်စွာဘုရားခွင့်ပြုလိုက်တယ်။ကောင်းပြီဒီစုလည်းယူစေ။အရှင်အနန္ဒာကအင်မနာမှတ်ဉာဏ်လည်းကောင်းတယ်။အကျဉ်းကိုအကျယ်ချက်ထွန်ပြီးသိတဲ့အသိဉာဏ်လည်းအင်မနာကြီးမားတယ်တဲ့။ဒီတော့အဲ့ဒီစုလေးပါးလည်းရဒီတော့မှရှင်တော်အရှင်အနန္ဒာကမာမရှင်တော်မြတ်ဘုရားတပည့်တော်ရှင်တော်မြတ်ဘုရားအမြဲလှုပ်ကြွေးဖြင့်လှုပ်ကြွေးပြုစုပါမယ်ရှင်တော်မြတ်ဘုရားလျှောက်ထားတယ် အဲ့ဒီဝါ20ကစပြီးတော့20တဝါလို့ပြောရမှာပေါ့လေအဲ့ဒီကစပြီးတော့အရှင်အာနန္ဒဟာမြတ်စွာဘုရားရဲ့အလုံးအကျွဲဥပတ္ထာကယာဓုကိုအဲ့ဒီချိန်ကစရဘလောက်ကြာသလဲသူဆူတောင်းခဲ့တဲ့အချိန်နဲ့သူဆူတောင်းပြည့်တဲ့အချိန်ဘလောက်ကြာဟမ်20 24ဝါဆူတောင်းခဲ့တာဘယ်တော့မှဆူတောင်းခဲ့တာဘဒုမုဒ္ဒရာမြတ်စွာဘုရားလက်ထက်သုမနာမင်းသားအဖြစ်နဲ့တောင်းခဲ့တာမဟုတ်လားဒါဖြင့်အဲ့ဒီဆူတောင်းခဲ့တာနဲ့ခုဆူတောင်းပြီးတာဘလောက်กว่า60တကဘာกว่าတယ်တဲ့ကဲဆူတောင်းပြဖို့ရတော်တော်ဆောင်ရတယ်နော်တော်တော်ဆောင်ရတယ် အဲ့ဒီတော့သီးခံပြီးစောင့်ညပေါ့မဟုတ်လားဒါ60တကဘာတောင်သူတို့ဆောင်ရတဲ့ပြည့်တာပဲအခုလည်းမေတ္တာတရားလက်ကင်ထားတိခံပြီးဆောင်တနေ့ကြပြည့်ရမဟုတ်ဘူးလားကိုလိုတဲ့စုလေဟုတ်တယ်မဟုတ်လားဘာစုတွေတောင်းညမဲဒီဘောလေးတောင်းညတဲ့စုတောင်းပေါ့အဲတိခံလို့ရှိရင်ပြည့်မှာပဲနော် သတိခံလို့ရင်ပြည့်မှာဆိုဘယ်ရစားရပါလိမ့်မလို့ညီပွားဆောင်လာညီပွားဆောင်လာပင်ဖိတ်ရာပင်ဖိတ်ရာမြတ်စွာကြွတော်မူဖရာမြတ်စွာကြွတော်မူဖရာညီပွားဆောင်လာညီပွားဆောင်လာပင်ဖိတ်ရာပင်ဖိတ်ရာမြတ်စွာကြွတော်မူဖရာ ညီပွားဆောင်လာသင်ဖေရာမြတ်စွာကြွတော်မူဖရာယဝေဧလာယဝေဧလာဖူဖို့ရာဖူဖို့ရာ ခွင့်သာပြုတော်မူဖရာယာမေလိုသည်ရေချိန်မရွေမေခွင့်ပြုတော်မူဖရာ က်ွယ်ဟောကြားရက်ွယ်ဟောကြားထိုတရားထိုတရားပြန်ကြားဟောတော်မူဖရာပြန်ကြားဟောတော်မူဖရာမြတ်ပေစုလေးတံပန်စုလေးပါရပါညာ ညီဖွာပြုစုမိဖယားညီဖွာပြုစုမိဖယားပဲ ရှင်အနန္ဒာကမြတ်စွာဘုရားကိုအဲ့ဒီရေငါသတိအမြဲတမ်းအလုပ်ကြီးဖြစ်ပြုစုတယ်အဲ့ဒီအချိန်မှာအရှင်အနန္ဒာသောတာပတ္တိမေညာဘုံညာမရသေးတယ်ပထမမဲ့ပဲရသေးတယ်သံဃာဂမိမဲ့ဖို့အနာဂမိမဲ့ဖို့အရဟတမဲ့ဖို့ရဖို့ရလူသေးမရဘူးမရတာကလည်းပဲရှင်တော်မြတ်ဘုရားပြုစုလုပ်ကျွေးနေတော့သူမှအထောက်အမဲ့အချိန်ကအမှန်တည်းမှာကိုညတောင်မအိပ်ဖဲနဲ့ရှင်တော်မြတ်ဘုရား ချမ်းသာရေးရှေးရှုပြီးပြုစုတယ်လို့ဆိုတဲ့ဒီရှင်အနန္ဒာဒီလောက်လုံလောက်ဝီရိယလည်းကြီးမားတယ်ဒါနဲ့ဆိုကြပါစို့မြတ်စွာဘုရားပြိဋိဘံစမ်းသွားမြိုင်တယ်နော်ဟုတ်ကလားဘာဖြစ်သွားอืมတရားမှမဟောရသေးဘူးเนาะပြိဋိဘံစမ်းသွားပြိဋိဘံစမ်းသွားတော့အရှင်အနန္ဒာမှာသောတာပန်ဘဝနဲ့ပဲကြံရခဲ့တယ် ဒါကြောင့်မလို့သောတာပတိမဉ္ဇဉ်ဘုံဉာဏ်မရသေးတော့ဒေါသဆုံးနစ်သောဒေါသတက်ကြွသောဒေါသဒီဒေါသမပယ်နိုင်သေးတဲ့ပုဂ္ဂိုလ်ဆိုတော့ငိုကြွေးတယ်ရှင်အနန္ဒရှိုက်ကြီးတငယ်ရှိုက်ကြီးတငယ်ငိုကြွေးတော့မြတ်စွာဘုရားသာဓုကိလနသဘင်ကျွန်တော်ဘုရားရဲ့အလောင်းတော်မိသကြိုပြီးလို့မလို့ဓာတ်တော်တွေခွဲဝေပြီးတဲ့အခါကျတော့အရှင်အနန္ဒဇေတဝန်เจ้าတော်ပြန်လာ တိမ့်စရာရှိတာတိမ့်ဆဲစရာရှိတာဆဲဆဲတော့မြတ်စွာဘုရားရဲ့ခန္ဓာကုရိတိုက်တော်တွင်ဝင်ပြီးတော့ရှင်လင်းသုတ်သင်သိမ့်ဆဲတဲ့အခါတရှုံရှုံနဲ့ငိုရတယ်ဒီနေရာမြတ်စွာဘုရားထိုင်တော်မူတာဟောဒီနေရာစဉ္ညာလျှောက်တော်မူတာဒီနေရာမှာလျောင်းတော်မူတာအစိုက်ဒီပြင်စိတ်ထဲမှာမြင်မြင်ပြီးတော့လုံရင်ကံရင်နဲ့တရှုံရှုံအရှင်အနန္ဒငိုရယ်မငိုတော့ဘူးလား ငိုလောက်တပေါ့ဒါနဲ့ပဲတင်းဆက်ပြီးတဲ့အခါကျတော့နောက်ရတပတ်ကြာတော့အရှင်မဟာကတ္တဗကသံဃာအစည်းဝေးခေါ်တယ်အရှင်အနန္ဒာအားတော်ထုတ်ပါရဲ့ငါသောတပတိမဉ္ဇဉ်မေရသေးတယ်အထက်မဲ့ထက်ဘူးတွေအတွက်အထုတ်မှဆိုအထုတ်ပေမဲ့စိတ်ကမငြိမ်ဘူးမြတ်သောအဖြစ် ဝမ်းနေနေတာပူဆွေးနေတာဒီစိတ်တွေပဲဖြစ်နေအဲ့ဒီစိတ်တွေရှုလို့မနိုင်ဘူးဒါနဲ့သံဃာအစည်းဝေးခေါ်တော့အရှင်မကတ္တဗကငါရှင်တို့မြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံသွားပြီဒီတော့ဘုရားရှင်ရဲ့တရားတော်တွေဒီတိုင်းထားလို့ရှိရင်ကြာတဲ့အခါမှာအတိတ်ပဲအယူဆလွဲတာတွေရှိလိမ့်မယ်အကြအပြောက်တွေရှိလိမ့်မယ်ထို့သောပုံကိုယ်တွေမတမာတဲ့ပုံကိုယ်တွေသူတို့လိုသလိုတရားတွေတရားစစ်တရားမှန်တဲ့မှာတရားတို့တရားရောင်တွေထိုးသွင်းတာတွေဒါတွေရှိပေလိမ့်မယ် ပြီးတော့တရားအတိုင်းမလိုက်နာမကျင့်ညာတဲ့ပုဂ္ဂိုလ်တွေလည်းရှိလာလိမ့်မယ်ဒါကြောင့်မို့မြတ်စွာဘုရားရဲ့တရားတော်တွေသံဃာယနာတင်ညဆိုသံဃာယနာတာယေတိရတင်သံခငယ်ရေးချကရပ်ပလက်ရေရနာငယ်ရေးချနာသံဃာယနာဂါကြီးနဲ့မဟုတ်ဘူးခငယ်နဲ့သံဃာယတနာမဟုတ်ဘူးသံဃာယနာတာယေတိရတင်သံ ခါငယ်ရေးချကရပ်ပလက်ရေရနတ်ငယ်ရေးချနာသံဃာယနာသံတညီတညွတ်စုပေါင်းပြီးတော့ဂာယနာရွတ်ဆိုခြင်းသံဃာယနာအညီအညွတ်စုပေါင်းပြီးတော့ဖရာတရားတော်တွေရွတ်ဆိုခြင်းလို့အဓိပ္ပာယ်ရတယ်အဲတော့အရှင်မကတ္တဗကသူ့မှာတွေ့ကြုံခဲ့လို့မို့လို့ဒီအတွေ့အကြုံရဒါချက်ချင်းမလို့ရမဖြစ်ဘူးဆိုပြီးတော့ သံဃာအစည်းအဝေးခေါ်သံဃာတွေအလုံးညီညွတ်ကြတယ်ဒါနဲ့ညီညွတ်တိုင်ပင်ညပြီးတော့သံဃာတွေသံဃာနာတင်ရမယ့်နေရာတွေရွေးဘယ်လိုသံဃာနာတင်မယ်ဆိုပြီးတော့ရွေးနောက်သံဃာနာတင်မဲ့သံဃာတော်တွေရွေးအချိန်ရွေးရွေးတော့ရာဇကြုတ်ပြီးမှသံဃာနာတင်မယ်အဇာတတဘယင်အမိပြုရမယ်အဇာတတဘယင်ဟာမြတ်စွာဘုရားအင်မတန်ကြီးညိုတယ်ဒါကြောင့်မလို့ အဇာတတဘယင်အမိပြုပြီးတော့သံဃာယနာတင်ရမယ်ဆိုပြီးတော့ရာဇဂုံမှာသတ်မှတ်လိုက်တယ်သံဃာယနာတင်မှုသံဃာတွေရွေးလိုက်တဲ့ယဟန္တာသံဃာတွေအများကြီးရှိတယ်ပဋိသမိဒပတ္တခေါ်တဲ့ဇာတပေဒယဟန္တာအရှင်မြတ်ကြီးတွေထောင်တောင်းချီပြီးရှိတယ်သို့တော်လည်းပဲသံဃာ900ပဲသံဃာနာတင်ဖို့တတ်မှတ်လိုက်အဲ့ဒီသံဃာနာတင်မတင်ရမယ့်သံဃာ900ကတော့ရာဇဂုံပတ်ဝန်းကျင်မှာဝါဆိုရမယ် သံဃာယနာမတင်ခင်မှာကြောင်းနေပြုပြင်တာတွေဒါတွေပါဒီလက်လောက်ရတယ်။ဇာတသဘယင်ကိုပြောတဲ့သံဃာနာတင်လို့တဲ့အရှင်မင်းကြီးတကာတကာတော်မင်းကြီးအဲ့ဒါကူညီပါဆိုတော့မမတပည့်တော်ကအာနာဇက်အရှင်ဘုရားမြတ်ကဓမ္မဇက်ဒီဆက်20နဲ့တပည့်တော်တို့ဆောင်ရွက်ကြပါမယ်ဘုရားလျှောက်တယ်။ဇာတသကြောင်းနေပါလေပြုပြင်ပေးသံဃာနာပြင်သမို့တော့တတ္တပန္နိခေါ်တဲ့စည်ပင်ရောက်ရလှိုင်ကူကိုရွေးလိုက်တယ်။ဝေဘာရတောင်တောင်းက ဝေဘာရတောင်ဆောင်ကဆိုတော့လည်းပဲမှန်တော့မြေပြင်မှာပါမြေပြင်မှာစီးပင်ရောက်ရလှိုင်းကူဆိုတာဘုန်းကြီးတို့အဲ့ဒီမှာမျက်စိကလဲတဲတဲပဲအဲတောင်ကိုအရှိဖြစ်နေတယ်လို့အဲ့မှာတော့ထင်ခဲ့တာပဲဘုန်းကြီးအတွေ့အကြုံအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ဝိပါရတောင်ရဲ့အရှိဘက်တောင်ကြီးအောက်မှာလှိုင်းကူရှိတယ်ဒီလှိုင်းကူအခုတော့သိမကြည့်ပါဘူးသေးသေးပဲ အဲ့ဒီလိုင်ကူဝမှာရှေးကမန္တဆောက်ထားတဲ့အုတ်ခုံအခုရှိတယ်အဲ့ဒီအုတ်ခုံဟာပထမတန်ခါယနာတင်ကြဲကအုတ်ခုံလားဒါမှမဟုတ်အတောကမင်းရကြီးတို့လက်ထက်ကြတော့မှပြန်ပြီးအထိတ်မှဖြစ်ပြုပြင်ထားတဲ့အုတ်ခုံလားတော့မပြောတတ်ဘူးအမှန်တော့လိုင်ကူနာတင်တာပဲဖြစ်ပါလေတန်ခါရွေးတော့900တပါးရောရွေးတယ် အဲ့ဒီ900တပါးရောက်တန်ဃာတော်တွေဟာအကုန်လုံးယဟန္တာတွေကြီးလည်းဖြစ်ရမယ်ဇာဒဗေဒပဋိသမိဒပတ္တတွေဖြစ်ရမယ်ပဋိသမိဒပတ္တဆိုတဲ့စကားလုံးဟာတဲ့တဲ့ပြောရင်ဇာဒဗေဒယဟန္တာလို့ဆိုလိုတယ်အဲ့တော့ပဋိသမိဒပတ္တယဟန္တာတွေကြီးပဲ900မှတပါးရောက်ပြီးရွေးတယ်ဘာလို့900မှတပါးရောက်တာရောက်တာလဲဆိုလို့ဆိုတော့ဩရင်းကတော့ သံဃာယနာတင်ဖို့ရက်ကိုတော့ဝါဇုလပြည့်ကျော်9ရက်လို့အောင်မိတယ်2ရက်လား9ရက်လားအဲ့ဒါသိမသေးကြဘူးဝါဆိုပြီးမှ2ရက်လား9ရက်လားသိမသေးကြဘူးရွေးလိုက်တယ်ဘာလို့တပါးလျှော့ထားတာလဲလို့ဆိုတော့အရှင်အာနန္ဒာအတွက်တယ်သူကသောတာပန်ပဲဖြစ်နေတော့ယဟနာတန်ခါရဏဘွဲမှာသူမဝင်နိုင်ပဲဖြစ်နေတယ်ဒါကြောင့်သူ့ကိုရွေးလို့မရဘူးသို့တော်လည်းပဲ သံဃာယနာဒီသံဃာယနာဟာအရှင်အာနန္ဒာနဲ့ကင်းလို့မဖြစ်ဘူး။ဘာကြောင့်လဲဆိုတော့အရှင်အာနန္ဒာဒီသာလည်းမြတ်စွာဘုရားရဲ့တရားတော်တွေကိုအကုန်လုံးနာထားရပြီးအကုန်လုံးသိတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဘုရားရှင်ကမြက်ွယ်ဟောတဲ့တရားလည်းပြန်ပြီးအချင်းချင်းဟောတော့ဒီတရားလည်းသူကအကျယ်သွင်းဖွင့်သိတယ်။အဲ့တော့သူမမာလို့လည်းမဖြစ်ဘူး။တခါပါဖို့ရရွေးချယ်လို့လည်းမဖြစ်ဘူး။ဘာကြောင့်လဲလို့ဆိုတော့သူကယဟနာမဖြစ်သေးလို့။အဲ့တော့ တပားလျှော့ထားပြီးအရှင်အနန္ဒာပဲဖုတ်ပူမိတိုက်တိုက်တွန်းပေးရတယ်အရှင်အနန္ဒာသံဃာနာမတင်မီယန္တာဖြစ်အောင်ကျင့်တော်မူပါကျင့်တော်မူပါနဲ့ယန္တော်တွေကအတင်းတိုက်တွန်းရတယ်အရှင်အနန္ဒာလည်းကျင့်တယ်ကြံတယ်အထုတ်တယ်ဒါပေမဲ့နက်ပြန်သံဃာနာတင်မဲ့နေဖြစ်ပြီးဒီနေ့သူ့မှာသောတာပန်ဘဝပဲရှိသေးတယ်အထက်မဲ့ဘုံမရသဂရာဂမိမဲ့ဘုံအနာဂမိမဲ့ဘုံမလဲအရဟတမဲ့ဘုံဆိုတာဝေးလို့မရသေးဘူးသူလည်းကြိုးစားပါတယ်ယန္နာမထေရမြတ်ကြီးများ တိုက်တွန်းတာကိုလေးစားသောအဖြစ်သူကိုယ်တိုင်လည်းပဲတရားသိမှရမှဖြစ်မယ်အထာတမေညာအထာတဘုညာရမှကိလေသာငြိမ်းမှဖြစ်မယ်လို့စိတ်ဆန္ဒသိပြမြနေတယ်အထုတ်ပါတယ်မရဘူးအဲဒီတော့ဘယ်အလုပ်မျိုးမဆိုအာထုတ်တော်လည်းပဲအာထုတ်တိုင်းရခြင်းမှရတာပဲသူ့အကြောင်းညီညွတ်မှရတာမဟုတ်လားမဟုတ်ဘူးလားသူ့အကြောင်းညီညွတ်မှရတာပဲ သို့တော့အာမထုတ်ပဲနေရင်ဖြင့်အကြောင်းညင်ညွတ်တယ်ဆိုတာဖြစ်လာနိုင်မှာမလားမဖြစ်လာနိုင်ဘူးအဲ့တော့အာကတော့ထုတ်နေရမယ်ရရမရရ အာထုတ်နေရမှာပဲမလျှော့ဘူးမဟုတ်လားဘာလုပ်နေရမှာလဲအိုးလက်မလှုပ်တာဘူးဆိုလို့ရှိရင်ခြေနဲ့လှုပ်ခြေမလှုပ်တာဘူးဆိုပါးစပ်နဲ့လှုပ်ပါးစပ်မလှုပ်တာဘူးဆိုစိတ်ကလှုပ်နေဟုတ်လား အဲ့တော့ဒီနေ့နေ့အရဟတမညာအရဟတဝိညာမရဘူးလားဒါပြောတာပါအားသာထုတ်ရမယ်အဲ့ဒါထုတ်ရင်ဒီနေ့နေ့အကြောင်းညင်ညွတ်တဲ့အခါရလာမှာပဲဒါပြောတာအဲဒါပေမဲ့အာမထုတ်ဘူးဆိုရင်တော့အကြောင်းညင်ညွတ်တဲ့ဆိုတာအကြောင်းညင်ညွတ်တဲ့အခါဆိုတာရှိပါ့မလားဘယ်တော့မှမရှိဘူးဘယ်တော့မှမရှိဘူးအဲ့လိုပဲကာယကံဝစီကံမနောကံသုပ္ပမကာယကံနဲ့အာထုတ်ရကာယကံနဲ့အာထုတ်ဝစီကံနဲ့အာထုတ်ရဝစီကံနဲ့အာထုတ်ကာယကံဝစီကံအာထုတ်မလဲမရဘူးဆို မနောကနဲ့အာတုမနောကကတော့အာတုလို့မရပဲနေကိုမနေဘူးမဟုတ်လားဘသူလာပြီးအဲ့ဒီစိတ်ကိုကျိုးနဲ့တုံနိုင်မလားတုံနိုင်ဘူးအဲ့တော့အဲ့ဒါလို့သာအာထုမဲ့ဆိုရင်တနေ့နေ့ယဟန္တာမဖြစ်ဘူးလားအေးအရှင်အနန္ဒအဲ့ဒီတိုင်းပဲမရသေးဘူးမကျင်နာဘူးကိစ္စမရှိဘူးရရမယ်တန်ခါရဏတမကနဲ့ဖြံမှတညလုံးကြံသေးတယ်စိတ်မလျှော့ဒါနဲ့ ဇဉ္ညာလျှောက်အာထုတ်ညာဥပိုက်ဇဉ္ညာလျှောက်အာထုတ်တဲ့အခါကျတော့တမာရီတော့ဖြစ်ပါရဲ့ဝိပဿနာဉာဏ်လည်းဖြစ်ပါရဲ့ဒါပေမဲ့မဉဏ်ဖုန်ဉဏ်အထိကမတက်သေးဘူးနည်းနည်းပင်ပန်းလာတော့ကဲကြောင်းကဝင်ပြီးတော့ကြောဆန့်လိုက်အောင်မှဖြစ်မယ်မြတ်စွာဘုရားကလည်း24နာရီမှာနာရီ20အားထုတ်4နာရီတော့ခန္ဓာကိုယ်ပင်မမှုငြိမ်းအောင်နားနေအိပ်စဲလို့ဒီလိုမိန့်ကြားထားတာ ဒါကြောင့်မလို့ဒီခန္ဓာကိုယ်ဟာကျူးကျူးဆဆအထုတ်လာတာများလာတော့အခုနည်းနည်းပင်မနေတယ်ပင်မလာတဲ့အခါကျတော့လေတတိသမารိညာကမဖြစ်နိုင်ဘူးအဲ့ဒါနဲ့ကျောင်းကန်းနဲ့ဝင်တယ်ရှုမှတ်မှုနဲ့ပဲကျောင်းကန်းစီသွားလဲရှုမှတ်မှုနဲ့ဈဉ္ညာဆောင်ကနေပြီးကျောင်းကန်းစီသွားလဲရှုမှတ်မှုနဲ့ကျောင်းကန်းတကားဖွင့်လဲရှုမှတ်မှုနဲ့ဝင်လဲရှုမှတ်မှုနဲ့နောက်ညောင်ဆောင်နာရောက်ရှုမှတ်မှုနဲ့ပဲ ဒါနဲ့ညောင်ဆောင်မော်ထိုင်လိုက်တယ်ရှုမှတ်မှုနဲ့ပဲထိုင်နေတယ်ထိုင်နေတယ်ထိုင်နေထိုင်နေထိတယ်ထိတယ်ရှုမှတ်ညောင်ဆောင်မော်တင်မလဲထိုင်နေပြီနားမှာဆိုတော့တုံလုံးလှဲဥမာလျောင်းဥမာအဲ့ဒါလို့ဆိုပြီးတော့ခန္ဓာကိုယ်ကိုခေါင်းအုံးစီတစ်ဖြည်းဖြည်းစောင်းပြီးရှုမှတ်မှုနဲ့လှဲတာ စောင်းနေစောင်းနေစောင်းနေစောင်းနေစောင်းနေနဲ့ဖြည်းဖြည်းကလေးချမ်းမြေရိတ်တာကယောဂီတွေလိုပေါ့လေဟုတ်ကြရလားမသိဘူးဟမ်ဖြည်းဖြည်းကလေးစောင်းနေစောင်းနေနဲ့တရွေချင်းတရွေချင်းခန္ဓာကိုယ်ရွေရွေရွေရွေရွေရွေသွားတာကိုလိုက်ရှုရွေသဘောဟာဝါရောမဟုတ်လားသမှုဒီရဏရတာရွေရှားတတ်သောကိစ္စရှိ၏တဲ့ဝါရောဆိုတာရွေတာလေး အဲ့ဒီရွေ့တဲ့ဟာလိုက်ပြီးတော့စောင်းရင်းနဲ့ရှုတယ်ရှုတော့ဒီနေရာမှာအကြောင်းကညီညွတ်လာတော့တတ္တာဝိရိယတတိတမာတိပညာဆိုတဲ့အိန္ဒြေ၅ပါးကချိန်ကြီးလာတော့အကောင်းလာတော့စပြီးတော့ရွေ့လိုက်ကြတဲ့ကရွေ့မှုသဘောလေးဖြုတ်ခနဲ့ပေါ်လာတာတွေ့တယ်ပျောက်သွားတာတွေ့တယ်နောက်တစ်ခါတရွေ့ပေါ်လာတာတွေ့တယ်ပျောက်သွားတာတွေ့တယ်အဲ့ဒါလိုနဲ့ပဲရွေ့မှုတွေအစဉ်အဆက်ဖြစ်ဖြစ်ပြီးပြက်ပြက်ပေါ်ပေါ်ပြီးပျောက်ပျောက်သွားတာသူတွေ့လိုက်တယ် အနိစ္စတရားတွေထင်လိုက်တာအိုးတခုမှမမြဲပါလားဟဲ့မပြတ်ပဲဖြစ်ပြီးပြက်နေတာပဲတေးဖြစ်ပြီးတေးပြက်နေတာပဲမကောင်းတဲ့သဘောတွေပဲဒုက္ခဒါကြောင့်အခိုင်အမာအနေသားအနေနဲ့ပုဂ္ဂိုလ်တ attva ရဲ့လို့ခေါ်ကြအသက်ဝိညာဉ်အတ္တလို့ခေါ်ကြဘာကမှမရှိဘူးအနတ္တအဲ့ဒီအနိစ္စဒုက္ခအနတ္တတွေစောင်းနေစောင်းနေစောင်းနေလို့ရှင်ရွှင်နဲ့ ဉာဏ်နဲ့မှသက်သက်လက်လက်ကြည့်သူသိနေအဲ့ဒါတော့သိနေတော့ခေါင်းကခေါင်းအောင်နာရောက်ပြီမထိသေးဘူးသို့တော့စောင်းလိုက်တဲ့အတွက်ခြေတော့ကတော့မြေကြီးကလွတ်သွားပြီအဲ့တော့ဒဇောင်းအနေထားပါပဲရှိတယ်အဲ့ဒီအချိန်မှာပဲဝိပဿနာဉာဏ်နေတဟုန်တို့တက်သွားပြီးတော့မဉဏ်30ဖုန်ဉဏ်30တခါလေးရပါသဂရာဂမိမဉဏ်ဖုန်ဉဏ်အနာဂမိမဉဏ်ဖုန်ဉဏ်အရဟတမဉဏ်ဖုန်ဉဏ် အရဟတမဉာဏ်ဘုံဉာဏ်ရပြီးပစ္စုခဏဉာဏ်ဖြစ်ပြီးမှပဲခေါင်းကခေါင်းသွားထိတယ်။ဟိုမှာခြေထောက်ကတော့လွတ်နေပြီ။အရဟတမဉာဏ်ဘုံဉာဏ်ရတော့ကိလေသာခတ်သိမ်းငြိမ့်သွားပြီ။ဆင်းရဲငြိမ့်သွား။သာဥပါတိတေသနိဗ္ဗာန်ဝင်စားပြီ။အဲ့ဒါအချိန်အားဖြင့်ဆိုလို့ရှိရင်တော့တကောင်အချိန်လောက်ရှိပြီလိမ့်မယ်။ကျန်ကရေးသားတဲ့အလိုရဆိုရင်အဲ့လောက်ရှိပြီလိမ့်မယ် အဲ့ဒီအချိန်မှာအရှင်အနန္ဒာရဲ့တဏ္ဍမရှိတဲ့လောဘဒေါသမောဟကိလေသာခတ်သိမ်းချုပ်ပြငြိမ့်လို့မလို့ကိလေသာဒုက္ခခတ်သိမ်းငြိမ့်သွားပြီသာဥပါတိတ္တနိဗ္ဗာန်ဝင်ဆန်းသွားပြီဒီတော့အရှင်အနန္ဒာအရဟတမေညာအရဟတဖုန်ညာရလိုက်တာထိုင်ရရတာလားမတ်တရရရတာလားရသွားရရတာလားဒါမှမဟုတ်လျှောင်းရရတာလား လျောင်းနေဆိုတာခေါင်းအုံမော်တုံးလုံးလှဲနေတာပြောတာပါဟမ်ဣရိယာပုတ်၄ပါးလွတ်ပြီးတော့ကြတာကြည်သာတန်ဖိုးမကြီးမဘူးလားဘာလဲအေးဒီမှာ ခေါင်းအုံးပေါ်စောင်းလိုက်တာလေးကိုစောင်းနေစောင်းနေစောင်းနေလို့ရှုမှတ်တဲ့အချိန်ပိုင်းလေးဟာများကြာပါမလားအဲ့ဒီမကြဘူးအဲ့ဒီအမူအရာလေးကတော့အရေးလှုပ်လောက်တဲ့အမူအရာလို့ထင်စရာလားထင်စရာမဟုတ်ဘူးဒါပေမဲ့လို့အဲ့ဒါလေးကိုပဲဂရုစိုက်ပြီးတော့ရှုလိုက်တဲ့အခါကျတော့ဒီနေရာလေးမှာကိုပဲချက်ချင်းအကြောင်းညီညွတ်သွားပြီးတော့အထက်မဲ့သုံးသုံးမဲ့အထက်ဖို့သုံးဖို့တခါတည်းရသွားတယ် ဒီတော့လှုပ်ရှားမှုအမူအရာမှန်သမျှဟာရှုနိုင်ရင်ဒီလှုပ်ရှားမှုမှာဝိပဿနာဉာဏ်မတက်နောက်တစ်ခုမှတက်လိမ့်မယ်နောက်တစ်ခုမှတက်နောက်တစ်ခုတက်လိမ့်မယ်အဲ့ဒီလှုပ်ရှားမှုတဲ့ဝိပဿနာဉာဏ်တက်တာကလည်းပဲအကြောင်းညီညွတ်ပြီးဆိုမဲ့ဉာဏ်ဖုန်ဉာဏ်အထိဒီလှုပ်ရှားမှုမှာမရနိုင်ဘူးလားရနိုင်တာပဲကိုယ်ရာရောဆန္ဒရောမြောက်တာရောခြားတာရောကြွတာရောလှမ်းတာရောခြားတာရောစသည်ဖြင့် အဲ့ဒါကြောင့်မလို့အသေးစိတ်အမှုရာအထင်မသေးပါနဲ့သူ့ရှုခြင်းအားဖြင့်ကိုယ်ပဲဝိပဿနာဉာဏ်လည်းတက်နိုင်တယ်မဉဏ်ဘုံဉာဏ်အထိလည်းရနိုင်တယ်လို့ပြောတာဒါကြောင့်မို့ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးကဒါလေးဟာဖြင့်အရေးမကြီးပါဘူးလို့မရှုမှတ်ဖဲမနေလိုက်ပါနဲ့တဲ့ဟောအဲ့ဒီလှုပ်ရှားမှုလေးတွေပြောတာအဲအရှင်အနန္ဒာ အဲ့ဒီလှုပ်ရှားမှုတွေကိုအရေးကြီးတယ်လို့အလေးထားပြီးတော့ရှုမှတ်တဲ့အတွက်သံဃာယနာအမိဘာဖြစ်သွားလဲယဟနာဖြစ်သွားတယ်ဒီတော့အဲ့ဒီယဟနာဖြစ်ရေးအတွက်သုမနမင်းသားဘဝတုန်းကပြုခဲ့တဲ့ဒါနကောင်းမှုသီလကောင်းမှုဝါဆိုသင်္ကန်းလှူဒါန်းတဲ့ကောင်းမှုဒီကောင်းမှုတွေကအကြောင်းထောက်ပမပြုဝေဘူးလား အဓိကအနေနဲ့ပဲအရေးကြီးတဲ့အပိုင်းကပဲသူတို့အကြောင်းထောက်ပံ့ပြုကြတယ်ဒါကြောင့်မလို့အရဟတမေညာဖူညာအထိရနိုင်ရရနိုင်တယ်ဒီတော့နောက်တနေ့သံဃာယနာတင်တော့အရှင်အာနန္ဒာသံဃာယနာတင်တဲ့မထီ900တဲ့ပါဝင်နိုင်မလားပါဝင်နိုင်သွားပြီယန္နာလည်းဖြစ်သွားပြီပฏิပတ္တမိတာပတ္တလည်းဖြစ်ပြီဟုတ်ကဲ့လား အဲ့ဒီအခါကျတော့မှယဟနာကြီးတွေလည်းပဲစိတ်ချလက်ချအရှင်အာနန္ဒနဲ့တကွပထမသံဃာယနာရာဇကြိုပြီးဝေမာရတောင်ကြီးကတတ္တပဏိခေါ်တဲ့စည်ပင်ပေါက်ရလှိုင်းကူမှာပထမသံဃာယနာတင်ရတယ်တဲ့ gain ဘလောက်ကျေးဇူးများလဲမများဘူးလားဘယ်ဟာကိုပြောတာလဲ အဲသေစိတ်အမူအရာရှုတာလည်းဟုတ်တယ်သူမနမင်းသားဘဝတုန်းကသူခမဲတော်စီကမရအရဖရာကိုတောင်းပြီးတော့ပြုခဲ့တဲ့ကောင်းမှုတွေဟာအရေးမကြီးဘူးလားဒါပြောတာဟုတ်ကဲ့လားအမှန်အရေးကြီးတဲ့အခါနဲ့ကပါဝင်လာတယ်အဲ့ဒီကောင်းမှုတွေအကြောင်းထောက်ပံ့ပြုလို့လဲအခု စောင်းနေစောင်းနေစောင်းနေလို့စောင်းနေကြိုက်ကလေးမှာရွေ့ရှားမှုသဘောလေးတွေကိုအသေးစိတ်ရှုနိုင်တာဟာအဲ့ဒါတွေအကြောင်းထောက်ပံ့ပြုလို့လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒီကုသိုလ်တွေဒါအကြောင်းထောက်ပံ့မပြုရင်ဒါကိုသိကိစိုက်မှာမဟုတ်ဘူးဂယုမဆိုင်ရင်ဒီညယဟနာမဖြစ်ဘူးဒီညယဟနာမဖြစ်ရင်လက်ပြန်တန်ခါယနာမှာမမနိုင်တော့ဘူးမမနိုင်တော့ဒီတော့အဲ့ဒါဟာဒါနကောင်းမှု ဆွမ်းလှူဒါန်းရဲ့ဒါနကောင်းမှုကျောင်းလှူဒါန်းရဲ့ဒါနကောင်းမှုဝါစုသင်္ကန်းလှူဒါန်းရတဲ့ဒါနကောင်းမှုရဲ့အကျိုးတရားပဲတိုက်ရိုက်အကျိုးတော့မဟုတ်ဘူးဆင့်ပွားအကျိုးမဟုတ်ပေဘူးလားလှူယုံတန်းယုံနဲ့တော့မညံဖုန်ညာရသလားမရပါဘူးသို့တော့လှူမှုတန်းမှုကမညံဖုန်ညာရရဲ့အတွက်အကြောင်းထောက်ပံ့တော့မပြုနိုင်ဘူးလားပြုနိုင်တယ်အဲ့ဒါလိုပြုတာပဲဒါတော့အရှင်အနန္ဒာမြတ်စွာဘုရားပြတ်တော်ထင်ရရှိတဲ့နှောင်းက သံဃာတော်တွေဣတတက်ပေးတဲ့အခါကျတော့အရှင်အာနန္ဒာကိုဘဟုတ်တုဒ္ဒဣတတက်လည်းပေးတယ်အကြအမြင်များမှုမှာထိတ်တန်းပုဂ္ဂိုလ်ပဲတဲ့သူ့လည်းအကြအမြင်များတဲ့ပုဂ္ဂိုလ်မရှိဘူးနောက်တတိမန္တအမှတ်တတိကောင်းတဲ့နေရာမှာလည်းပဲထိတ်တန်းပုဂ္ဂိုလ်ပဲတဲ့တရားတော်တွေမမေ့အောင်မှတ်နိုင်စွမ်းရှိတယ်သူလည်းဒါလည်းထိတ်တန်းပုဂ္ဂိုလ်ပဲတဲ့ ဧတတဲ့ရတယ်တတိမန္တဧတတဲ့ခေါ်တယ်နောက်တရားတော်တွေကိုရှင်တော်မြတ်ဘုရားဟောတဲ့အတိုင်းရှင်တော်မြတ်ဘုရားအာဘောကြသိနိုင်တဲ့ဉာဏ်စွမ်းရှိရမှလည်းပဲသူဟာဧတတဲ့ရတယ်ထိတ်တမ်းပဲတဲ့အဲ့ဒါကိုဂတိမန္တဧတတဲ့ခေါ်တယ်ဘဟုတ်တုဒဧတတဲ့သတိမန္တဧတတဲ့ဂတိမန္တဧတတဲ့ရှင်တော်မြတ်ဘုရားကို လောက်ကျွေးပြုစုရာမှာရောတရားတော်တွေကိုရွဖရာတရိဇေယအာရကြံရစီရာမှာရောဝိရိယကြီးမားတာမှလည်းပဲတဲ့အရှင်အာနန္ဒာကိုမိတဲ့ပုဂ္ဂိုလ်မရှိဘူးတဲ့အဲ့ဒါကိုတော့ဒိဋ္ဌိမန္တဧတတဲ့ခေါ်တယ်ဒိဋ္ဌိမန္တဧတတဲ့ခေါ်တယ်ဝိရိယမှလည်းပဲဧတတဲ့ပဲတဲ့လောက်ကျွေးပြုစုဖို့လည်းပဲဝိရိယကြီးမားတယ်တရားတော်တွေမမေ့အောင်ရွတ်အောင်မှတ်သားဖို့အစာရည်လည်းပဲ ဝိရိယကြီးမားတယ်တဲ့ဒါကြောင့်မလို့ဒိဋ္ဌိမန္တဧတတေလည်းရတယ်နောက်ဆုံးဧတတေကတော့ဥပ္ပထာကဧတတေသူအလိုလားဆုံးဟာလောက်ကျွေးပြည့်စုံရမှာလည်းပဲသူ့တဲ့တော်တဲ့ပုံကိုမရှိတော့ဘူးတဲ့သူဟာအတော်ဆုံးထိတ်တမ်းပဲတဲ့ဥပ္ပထာကဧတတေလည်းရတယ်ဧတတေဘယ်နှခုလဲပါပါလဲဘဟုတုဒ္ဒဧတတေ တတိမန္တဧတရေဂတိမန္တဧတရေဒိဋ္ဌိမန္တဧတရေဥပထာကဧတရေဟုတ်ကဲ့လားအဲ့လိုငါးတန်ရတယ်တဲ့ဒါနဒါကြောင့်ဘုန်းကြီးတို့ပြိတ္တလည်းဒီကနေ့ဝါဇုဇွမ်းလှူဒန်းရတဲ့ဒါနကုသိုလ်ဝါဇုသင်္ကန်းလှူဒန်းရတဲ့ဒါနကုသိုလ်ဝါဇုထီဝါဇုဖနောက်ဝါဇုဓာတ်ဘူးအစရှိသည့်ဖြင့်လှူဒန်းရတဲ့ဒါနကုသိုလ် ဤကုသိုလ်ကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်နေအရှင်အာနန္ဒာတို့လိုကြိုးကြိုးစားစားရှုမှတ်မှုမလောအောင်ကျင့်ကြံပွားများကြိုးစားအထောက်နိုင်ကြပါစေကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလည်းပဲယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘာဝအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တန်ကြပါစေအဲဒီဝိပဿနာတွေကုံဆုံးသွားတဲ့အခါမှာ မဲ့ညာဖူညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုနိုင်ကြပါစေ။